ထေရကထာပါဠိမှာသိရင်သဟမထေဆိုတာယဟနာမထေမြတ်တပါးပါပဲအဲဒီယဟနာမထေမြတ်မိန်ကြတော်မူခဲ့တဲ့ဂါထာတစ်ခုဥပ္ပတံတိတုနိပတိနိပတံတိတုဥပ္ပတိဝတိအဝတ္တမာနေတုရမမာနေတုနောရမေ ဥပဒံတေတုနိပတိဥပဒံတေတုမာနရင်းနဲ့တက်ကြွဘဝနေမြင့်ကိုကိုကိုမြင့်တင်ရတဲ့လူအများစုထဲမှာနိပတိမာနကိုနှိမ်ချအဝင်ကိုနှိမ်ချကိုကိုကိုနှိမ်ချတဲ့သူဖြစ်ရ၏ နိပဒံတေတုစိတ်ထားမကောင်းခြင်းကြောင့်၎င်းပြင်းရခြင်းကြောင့်၎င်းဘဝဘေးအချီအနေလိမ့်ချနေသူတွေထဲမှာ ပုပ္ပတိစိတ်ထားကောင်းစိတ်ကောင်းတွေကို မွေးမြူခြင်းကြောင့်ပဲစိတ်ထားတွေကိုစိတ်ကောင်းလေးတွေကို မွေးမြူခြင်းကြောင့်ဖြစ်စေကြိုးစားလို့ဖြစ်စေဘဝအခြေအနေမြင့်အောင် လုပ်တဲ့သူဖြစ်ရတယ်ဝတိအဝတ္တမာနေသူကောင်းကောင်းမနေတဲ့သူတွေထဲမှာကောင်းကောင်းနေရတယ်ကောင်းကောင်းနေသူဖြစ်ရတယ်ဗမမာနေသူနောရမေအပူတွေနဲ့ပြောနေကြတဲ့လောကကြီးထဲမှာအေးနဲ့ပြောနိုင်အောင်ကြိုးစားရတယ်လုပ်ရတယ်အဲဒီလိုပြီးရင်ဇဟဆိုတဲ့မထေကြီးကယဟနာမထေမြတ်က မိန်တော်မူခဲ့ပြီးရင်ဇဟဆိုပြီးရချစ်ချင်းကိုဇဟဆွန့်လွတ်ခံရတဲ့ပုဂ္ဂိုလ် အချစ်ရှုံးသမားလို့ဆိုရမှာပေါ့ဘယ်သူရဲ့အချစ်ကိုဆွတ်လွတ်ဆုံးရှုံးရတာတော့ဆိုတော့သူက အမတန်စစ်တိုက်ဝါဒနာပါတယ်ယန္တိတွေကို အဲ့ဒီလိုစစ်တိုက်တဲ့အခါမျိုးမှာဆိုရင်သူ့ဘက်ကဘယ်တော့မှရှုံးတာမရှိဘူးအမြဲတမ်းအောင်ပွဲဆင်နွှဲရတာကြီးပဲအဲ့ဒီလိုတိုက်လိုက်တဲ့အောင်ပွဲဆင်နွှဲရတဲ့အဲ့ဒီလူကိုရန်သူတွေကမနှိမ့်ညွတ်နိုင်ဘူးမချစ်ခင်နိုင်ဘူးတဲ့ရန်သူတွေရဲ့ချစ်ခင်မှုကိုလက်လွတ်ဆုံးရှုံးခံရတဲ့ပုဂ္ဂိုလ်ဆိုပြီးနာမည်တွင်ခဲ့တဲ့ပုဂ္ဂိုလ် သူကသာသနာပေါ်မှာသာတရာတရားတွေဖြစ်ပြီးရောက်လာ။ဘုရားတရားနာဝိပဿနာအားထုတ်ယဟနာဖြစ်ယဟနာဖြစ်ပြီးတော့ခုနကာထာစကားမိန့်ကြားတော်မူတာပါပဲ။အဲဒီကာထာစကားလေးရဲ့အချုပ်ကိုလင်္ကာလေးလောက်ထားတယ်။မြင့်သူတွေတွင်နှိမ့်သူပင် အသင်ဖြစ်သင့်သည်နှိမ့်သူတွေ သင်ဖြစ်သင့်သည်မနေသူတွေတွင်နေသူပင် အသင်ဖြစ်သင့်သည်ပြောသူတွေတွင် မပြောသူပင် အသင်ဖြစ်သင့်သည်အတိပ္ပယ်လေးချုပ်ကလေးမှတ်မိအောင်အဲ့ဒီထဲမှာနံပါတ်1ကပုပ္ပတံတေတုနိပတိတဲ့

မာနတွေကြီးနေကြဘဝင်တွေမြင့်နေကြတဲ့သူတွေမှာကိုကမာနမကြီးတဲ့သူဖြစ်အောင်လုပ်ရတယ်ဘဝင်မမြင့်တဲ့သူဖြစ်အောင်လုပ်ရတယ်ကိုကိုကိုမြောက်ပင်တဲ့သူမဟုတ်ဘဲနဲ့ကိုကိုကိုနှိမ်ချနိုင်တဲ့သူဖြစ်ရတယ်အင်မတန်ကောင်းတဲ့အဆုံးအမပဲလောကကြီးကမာနကြီးတတ်ကြတယ်မာနသေးရလောကကြီးကဘဝင်မြင့်တတ်ကြတယ်ဘဝင်မမြင့်ရဘူး ယောဂကြီးကကိုယ့်ကိုယ်ကိုမြှောက်မင်တတ်ကြတယ်ကိုယ့်ကိုယ်ကိုနှိမ်ချနိုင်ရမယ်တဲ့လောကအကျိုးတန်တရားအကျိုးမိမိအကျိုးသူတစ်ပါးအကျိုးတိုးပွားစေနိုင်တဲ့အကြီးအသေးကောင်းလေးတွေပိုင်ဆိုင်အောင်ဆုံးမတော်မူတဲ့စကားပေါ့လေနောက်တစ်ခုလည်းရှိသေးတယ်ဒါကတော့ဘဝရိယဝက်မှာပါတဲ့ဇာတက ပါဠိပေါ်လေစက္ကနိပါဒဝါရိယဝက်မှာပါတယ်တိရိကာလကံနိဇတ်အဲ့ဒီထဲမှာစကပိုင်လေးတစ်ခုအမတန်ကောင်းတယ်မဟတ္တပတ္တောပိနိဝါဒဟုတ်တိတဲ့ကြီးကျယ်သည်ဤမဟတ္တကြီးကျယ်သည်အဖြစ်သို့ပတ္တောပိရောက်နေပေမဲ့လို့လည်းပဲနိဝါဒဟုတ်တိတဲ့နိဝါဒဆိုတာ ကိုယ့်ကိုယ်ကိုနှိမ်ချပြီးတော့အသက်မွေးရတယ်နေတတ်ရတယ်ထိုင်တတ်ရတယ်ပြောတတ်ရတယ်ဆိုတတ်ရတယ်ပြုမှုတတ်ရတယ်တဲ့အမှန်တန်ကောင်းတဲ့မှတ်သားစရာစကားရလေးပေါ့ကြီးကျယ်လာရင်ကြီးကျယ်လာတဲ့အလျောက်ယာရုအဖြစ်မဲ့ကြီးကျယ်ကြီးကျယ်ပစ္စည်းအဖြစ်မဲ့ကြီးကျယ်ကြီးကျယ်ရုပ်ရည်အဖြစ်မဲ့ကြီးကျယ်ကြီးကျယ်အာနာအဖြစ်မဲ့ကြီးကျယ်ကြီးကျယ် ဘာနဲ့ပဲကြီးကျယ်လာကြီးကျယ်လာကြီးကျယ်လာလို့ရှိရင်ကိုယ့်အချင်းလေးကဟုတ်လာပြီဆိုရင်ဘဝင်လေးတွေကပါလာတတ်ကြမာနာလေးတွေကပါလာတတ်ကြရှိတာလည်းပို့ပြီးတော့အထင်ကြီးတတ်ကြအထင်ကြီးတတ်ကြတယ်ကိုယ့်အယူသေးကနည်းနည်းအများကြီးလည်းအထင်ကြီးတတ်တယ်အတိမာနီခေါ်တာပေါ့လွန်ကဲပြီးတော့ထင်တာဘာတငယ်ဟာမရှိရကွက်တဲ့ရေလေးကိုသမုဒ္ဒရာကြီးထင်တယ် ဒါအတိမာနေပေါ့ရှိတာလည်းပို့ပြီးတော့ထင်တယ်ဒီလိုပဲကိုယ်မှာရှိတဲ့အည်အသွေးလေးတွေကိုရှိရင်လည်းရှိတဲ့အတိုင်းဒါလျောက်တချို့လည်းရှိတဲ့အတိုင်းဒါလည်းပို့ထင်ပြီးတော့မာနတွေကြီးတတ်ကြတယ်ခြေနေမြင့်လာရင်မြင့်လာသလားဘဝင်လေးတွေကပါလာတတ်ကြတယ်အဲ့ဒါကဘဝင်လေးကိုနှိမ်ပေးရတယ်မာနကိုနှိမ်ချိုးရတယ်ကိုကိုကို နှိမ်ချရတယ်တဲ့နှိမ်ချနိုင်တဲ့ဒီအသွေးကောင်းပိုက်ဆိုင်နိုင်ရတယ်အဲ့ဒါအင်မတန်မြတ်နိုးစရာကောင်းတယ်အင်မတန်ချစ်စရာကောင်းတယ်အင်မတန်ခင်စရာကောင်းတယ်အင်မတန်လေးစားစရာကောင်းတယ်အောင်မြင်ပါစေမာနတွေငါလီနှိမ်ချမည်ကိုလုံနေတဲ့အလုပ်တွေအောင်မြင်နေပါစေအောင်မြင်လာလို့ရှင်မာနတွေကကြီးလာတတ်ကြတယ် မာနတွေသင်ချနိုင်ရတယ်အောင်မြင်မှုနောက်မာနကပါမသွားစေနဲ့အောင်မြင်မှုအကြောင်းပြပြီးတော့မာနတွေမဖြစ်စေနဲ့မကြည့်စေနဲ့အောင်မြင်ပါစေမာနတွေဘာလေးနှိမ်ချအမိကြိုကြပါစေမာနတွေဘာလေးနှိမ်ချအမိနာမည်ကြီးလာပြီဆိုလို့ရှိရင် မာနကလည်းကြီးလာတတ်တယ်နာမည်ကြီးတာနဲ့မာနမကြီးစေရမာနကိုသေးစေရ မာနငယ်စီရလက်နိုင်ဆိုဆိုရင်တော့မာနမရှိစီရနှိမ်ချရတယ်တဲ့ကိုကိုကိုနှိမ်ချပြီးတော့ပြုမူတတ်ရပြောဆိုတတ်ရစိတ်ထားတတ်ရကိုကိုကိုနှိမ်ချပြီးတော့အသက်မွေးတတ်ရတယ်ဘဝမှာရှင်သန်တတ်ရတယ်တဲ့နေထိုင်တတ်ရတယ်နိဘဝတဟုတ်တည် တိုးတက်ပါစေမာနတွေငါလီနှိမ်ချမည်တိုးတက်လာလို့ရှိရင်ဒီလိုပါပဲကုလုပ်ငန်းတွေတိုးတက်လာတယ်အောင်မြင်လာတယ်ဆိုလို့ရှိရင်အဲမာနတွေကဝင်လာတတ်ကြတယ်အဲ့ဒီမာနတွေကိုဖယ်ရှားနိုင်ရတယ်ထိတ်ရောက်ပါစေမာနတွေငါလီနှိမ်ချမည်ထိတ်ရောက်လာပြီဆိုလို့ရှိရင်ကိုလို့တဲ့အလုံးမှာကိုလို့တဲ့နေပယ်မှာ ပညာရေးလုပ်တဲ့ဆိုရင်ပညာရေးပဲထိရောက်သွားရင်စီးပွားရေးလုပ်ရင်စီးပွားရေးဘက်မှာထိရောက်သွားရင်စတဲ့အဲ့ဒီလိုကိုလုပ်တဲ့လုပ်ငန်းတွေမှာထိရောက်သွားပြီဆိုလို့ရှိရင်မာနကလည်းခါတယ်မိုးရောက်အောင်မာနတွေကထိုးပြီးတော့တက်လာကြမာနတွေငယ်ရိတ်ကြီးရောက်လာကြအဲ့ဒီလိုမာနတွေကိုဘဝအခြေအနေကထိရောက်သွားပြီမလို့မာနကိုတော့အောက်ခြေကတ်နေပါစေ ကိုဘဝကိုနှိမ့်ချနိုင်ရတယ်နှိမ့်ချတဲ့စကားပြောတဲ့ရနှိမ့်ချတဲ့စိတ်ထားထားတဲ့ရနှိမ့်ချတဲ့အပြုအမူပြုမှုရရတယ်မာနဆိုတာကထွန်တုံးကြီးမျိုးထားတဲ့မွေးလိုပါပဲတောင့်တင်းနေတာပဲထတ်တော်တဲ့ပါဠိတော်ကစကားလုံးကသုံးတယ်ထတ်တော်ဆိုမာတောင့်တင်းမာနရှိသွားပြီဆိုရင်တော့တောင့်တင်းနေတော့ ယိုကျိုးတာကြဆိုမယိုကျိုးနိုင်ဘူးအလေးပြုတတ်တဲ့ပုဂ္ဂိုလ်အလေးမပြုနိုင်ဘူးအတိမာနီတဲ့ဒါလည်းရှိတဲ့အည်သွေးတဲ့ပို့ပြီးတော့ထင်တယ်အဲအတိမာနီခေါ်တယ်ကိုရှိတာလေးတဲ့ပို့ပြီးတော့ထင်တာခုနဖားတငယ်လို့ပေါ့နွားချီရကွယ်တွေကဖားတငယ်လို့ကိုရှိတာလေးတဲ့ပို့ထင်နေတာအတိမာနီအဲ့ဒီလိုထပ်ထထွန်တော့မျိုးထားတဲ့မွေလိုပဲ တောင့်တင်းပြီးတော့မယိုကျိုးနိုင်တဲ့အနေထားမာနရှိတဲ့ပုဂ္ဂိုလ်ကိုယ်ကိုယ်ကိုရှိတာလည်းပို့ပြီးတော့ထင်တတ်တဲ့ပုဂ္ဂိုလ်ဘဝင်မြင့်တတ်တဲ့ပုဂ္ဂိုလ်နှထင်တွေးရောက်တတ်တဲ့ပုဂ္ဂိုလ်အဲလက်မထောင်ရင်တဲ့ပုဂ္ဂိုလ်ရှိအဲအဲ့ဒါတွေကမာနတွေပဲအဲ့ဒီလိုမာနတွေနှိမ်ချနိုင်ရတယ်အဲ့ဒါမှာဘုရားကမိန့်တော်မူထားတာရှိတယ် အဘိဝါရီတပ်ပံအဘိဝါရီတိရှ िख ိုးလိုက်တဲ့ပုဂ္ဂိုလ်ရှ िख ိုးရတယ်ဓမ္မနာနေချယူကျူးအောင်လုပ်တဲ့လုံနည်းကိုဘုရားမိန့်တော်မူတာပစ္စုထာတပ်ပံပစ္စုထေတိခရီးဥကျူဆိုလိုက်တဲ့ပုဂ္ဂိုလ်ခရီးဥကျူဆိုရတယ်ဒီပုဂ္ဂိုလ်ကရှ िख ိုးရမယ်ပုဂ္ဂိုလ်ပဲဆိုတာလည်းနားလည်မှုရှိရတယ်ဒီပုဂ္ဂိုလ်ခရီးဥကျူဆိုရမယ်ဆိုတာလည်းနားလည်မှုရှိရတယ် နားလည်မှုရှိုံနဲ့မလုံလောက်ဘူးနားလည်တဲ့အတိုင်းရှ िख ိုးနိုင်ရခရီးဥကျူဆိုနိုင်ရအဲ့ဒါဟာကောင်းတဲ့အကြီးအသွေးတွေပဲအများမြတ်လို့စရာကောင်းတဲ့အကြီးအသွေးပဲအများခင်စရာမြတ်လို့စရာလေးစားစရာအဲချစ်စရာကောင်းတဲ့အကြီးအသွေးပဲအာတနာရဟတ္တအာတနံဒီတိနေရာပေးလိုက်တဲ့ပုဂ္ဂိုလ်ကိုနေရာပေးထရရဲ့တဲ့ ဒါဟာမာနမရှိတဲ့သူနှိမ်ချတတ်တဲ့သူတွေရဲ့ပြုမှုလေးရှိတဲ့အလေးအထားကောင်းနေပဲမေဃရဟတမေဃံတိတိလမ်းဖယ်ပေးလိုက်တဲ့ပုဂ္ဂိုလ်ကိုလမ်းဖယ်ပေးရတယ်တချို့ယဟန်ဖြစ်နေပြီမလဲအဲ့ဒါနားမလဲတတ်ကြဘူးတချို့ကိုရင်ဖြစ်နေပြီမလို့လည်းနားမလဲတတ်ကြဘူးတချို့စာရီတက်နေပြီမလို့လည်းအဲ့ဒါတွေနားမလဲတတ်ကြဘူးဆရာသမားကောင်းတွေရဲ့အဆုံးအမ ရတဲ့ပုဂ္ဂိုလ်ကြီးကတော့နားလေတယ်စာရီမတက်ရှင်နေပါစေနားလေတယ်နေရာပြလိုက်တဲ့ပုဂ္ဂိုလ်ကိုနေရာပြရလမ်းပြလိုက်တဲ့လမ်းဖယ်ပြလိုက်တဲ့ပုဂ္ဂိုလ်ကိုလမ်းဖယ်ပြရတယ်ဒါကောင်းတဲ့အလေးအထားလေကောင်းတဲ့အမှုအကျင့်နေအဲအဲ့ဒီလိုမာနတရားဖယ်ရှားနေကိုယ့်ကိုပျော့ပျော့ပြောင်းပြောင်းအဲ နှိမ့်နှိမ့်ချမ်းရတဲ့နေနည်းတွေကိုဘုရားကပြီးတော်မူထားတာပေါ့တက္ကာတပံတက္ကရောတိရဲ့အယုအသေးပြုလိုက်တဲ့ပုဂ္ဂိုလ်ကိုအယုအသေးပြုတဲ့ဂရုကာတပံဂရုကရောတိအလေးပြုလိုက်တဲ့ပုဂ္ဂိုလ်ကိုအလေးပြုတဲ့မာနိတပံမာနိတိမြတ်နိုးလိုက်တဲ့ပုဂ္ဂိုလ်ကိုမြတ်နိုးတဲ့ပူဇေတပံပူဇေတိပူဇော်လိုက်တဲ့ပုဂ္ဂိုလ်ကိုပူဇော်တဲ့ဟောဒါအင်မတန်ကောင်းတဲ့အရည်အသွေးတွေဘုရားမိတ်ကြတော်မူထားတာ အဲ့ဒါမာနမရှိတဲ့ပုဂ္ဂိုလ်တွေကိုယ့်ကိုယ်ကိုအထင်မကြီးတဲ့ပုဂ္ဂိုလ်တွေရှိလာတဲ့ပုံမထင်တဲ့ပုဂ္ဂိုလ်တွေလုံနိုင်တာရှိလာတဲ့ပုံထင်တဲ့ပုဂ္ဂိုလ်တွေမလုံနိုင်ဘူးမာနကြီးတောင့်တင်းနေတဲ့ပုဂ္ဂိုလ်တွေမယိုကျိုးနိုင်တဲ့ပုဂ္ဂိုလ်တွေမလုံနိုင်ယိုကျိုးနိုင်တဲ့ပုဂ္ဂိုလ်တွေလုံနိုင်တယ်ကောင်းတဲ့အရှိအသွေးကောင်းနေအဲ့ဒီအရှိအသွေးကောင်းနေပန်ဆန်လို့ရှိရင်တော့ ဘဝရဲ့အကျိုးပေးတွေကမြင့်မြင့်မြင့်မြင့်သွားတာတဲ့ကောင်းတဲ့ဘဝတွေရောက်တယ်မြင့်မြတ်တဲ့ဘဝတွေရောက်တယ်နေကြတဲ့ဘဝမရောက်ဘူးတဲ့မယူမတည်မျိုးရုပ်ချီမျိုးတည်မျိုးမြတ်တည်ဥပရိပန္နတာသုလကမ္မဝိပင်္ဂတုံးဟောတော်မူထားတဲ့စကားတွေပေါ့လေခုနစကားတွေမဟာတပတောပိနိဝါတာဟုတိကြီးကျယ်တဲ့အဖြစ်ကိုရောက်နေပြီမလို့ကျိုးကျိုးနွန်နွန်နဲ့ပြုမှုတတ်ပြောဆိုတတ် စိတ်စားစိတ်ထားတက်ရတယ်တဲ့နေတတ်ထိုင်တက်ရတယ်တဲ့စာတတ်ပါစီမာနတွေငါလီနှိမ်ချမိစာတော်ပါစီမာနတွေငါလီနှိမ်ချမိဉာဏ်ကောင်းပါစီမာနတွေငါလီနှိမ်ချမိရုပ်ချောပါစီမာနတွေငါလီနှိမ်ချမိ ချမ်းသာပါစေမာနတွေငါလီနှိမ်ချမိပစ္စည်းဥစ္စာပေါ်များလာပြီဆိုရင်အင်းသူများမတူးမတန်းမလေးမလေးမဆအဖက်မတန်းသလိုပမာမခန့်ဖြစ်လာတတ်ကြအပေါ်စည်းတွေနဲ့ဖြစ်လာကြကြတင်စည်းလာခြင်းနဲ့အပေါ်စည်းနဲ့ပြောခြင်းအပေါ်စည်းနဲ့နေခြင်းနဲ့အဲအဲ့ဒါတွေအကုန်လုံးမာနတွေပဲဒါကြောင့်ကိုကိုကိုအတုကံတနာဆိုတာမရှိစရာဘူး ဘူးတဲ့အတုကံတနာမရှိနဲ့ခုနမြင့်သူတွေထဲမှာနှိမ့်သူဖြစ်ရမယ်ပုပ္ပတံတေသူမြင့်နေကြမာနနဲ့မြင့်နေကြအတုကန္တနာကိုကူကိုခါတယ်မြောက်ပြင်ပြီးပြီးတော့မြင့်နေကြတဲ့သူတွေထဲမှာဘဝင်မြင့်နေကြတဲ့သူတွေထဲမှာမိပတိတဲ့ဘဝင်ကိုနှိမ်ချမာနကိုနှိမ်ချကိုကူကိုယိုကျိုးပြီးတော့နှိမ်နှိမ်ချကြနဲ့နှိမ်နှိမ်ချရနဲ့နေတတ်ရတယ်တဲ့ အဲ့ဒီလိုနေတဲ့ပုံကူတွေထဲမှာတကယ်ခေါင်းတိတ်ရောက်နေတဲ့ပုံကူကြီးတွေစကားလေးတွေအင်မတန်မှသားစရာကောင်းတယ်ခေါင်းတိတ်ဆိုတာသာသနာလောကပါဘုရားရဲ့တပည့်တွေထဲပါအတာဆုံးတပည့်လို့သတ်မှတ်ခံရတဲ့အဲ့ခါတာဝကကြီးနှစ်ပါးပါပဲအရှင်သာရိပုတ္တရာနဲ့အရှင်မဟာမောဂလအင်မတန်အရှင်အတန်အမြင့်ဆုံးပေါ့ပညာရမှာအတာဆုံးနဲ့တကူရမှာအတာဆုံးပုဂ္ဂိုလ်ကြီးတွေ မိန်ပြတော်မူခဲ့တဲ့စကားလေးဒီနေ့ရွတ်ပြလက်ဖြံမှာရှင်းပြတရခုပပ္ပစီတောတန်တော်ဇာတိယာတတ္တဝတိကိုတောပိမံအနုတာတေယတံပတိသာမိမထကေအရှင်သာရိပုတ္တရာကြီးမိန့်တဲ့စကားပြုမှုတဲ့အပြုအမူသူ့ရဲ့စိတ်ထားကိုဖော်ပြတဲ့အဲဒီကာထာလေးတစ်ပုဒ် အရှင်မောကလန်ကြီးကလည်းကြည်ညိုစရာကောင်းတာပဲသူမိန့်တော်မူတဲ့စကားလေးရှိကာထာရှိအတမိမာနန္နပတ္တာမိမာနောမရှန္နဝိစတိတာမဏီရိဥပါဒာယမာအကရုစိတ်တံကရောမဟံအဲ့ဒါအရှင်သာရိပုတ္တရာရဲ့စိတ်နေစိတ်ထားပေါ်ပြရှင်မောကလန်ရဲ့စိတ်နေစိတ်ထားပေါ်ပြ အင်မတန်ကြီးညိုစရာကောင်းတာပဲအင်မတန်တူယူစရာကောင်းတာပဲအဲဒီမထေမြတ်ကြီးနှစ်ပါးမိန့်ကြားတဲ့စကားရံတစ်ခုအတိပ္ပယ်နဲ့အဲအင်မတန်မှတ်သားစရာကောင်းတဲ့အင်မတန်ကြီးညိုစရာကောင်းတဲ့အဲဒီစကားရလေးတွေကိုတော့လက်ဖြံမှပဲပြောပြမယ်ဒီနေ့တော့မြင့်သူတွေထဲမှာလိမ့်သူဖြစ်အောင်ကြိုးစားဖို့ဆုံးမတော်မူထားတဲ့ပြည့်ရင်စဟမထေရကြီးရဲ့စကားဟာ မိမိတို့ဘဝမှာလက်တွေ့ကျင့်သုံးနိုင်ကြရင်အများရဲ့ချစ်ခင်ခြင်းမြတ်နိုးခြင်းလေးစားခြင်းအားကိုးခြင်းတန်ဖိုးထားခြင်းခံရတဲ့ပုံကိုယ်တွေဖြစ်လာမှာပါပဲမိမိတို့ဘဝကလည်းမြင့်တဲ့ပူပြီးမြင့်မြင့်မြင့်မြင့်လာမှာပါပဲအာ